ပရိဝါအထကထာမှာရေးသားထားတဲ့စကားလေးဟာမှတ်သားစရာကောင်းတယ်ဣဒံသံမစ္စနာဝတ္တနာမဗုဒ္ဓေဟိဝဏိတံတတမတံကရုံဒီနသထုသာသနံကတံဟောတိဣဒံသံမစ္စနာဝတ္တနာမဤတမျက်စိလျင် ကျင့်ဖို့မြည်သည်ကိုဗုဒ္ဓဟိဘုရားရှင်တို့သည်ဝဏိတံချီးမွမ်းတော်မူအပ်ပြီးတတမာထို့ရတန်ထိုတမျက်စိလှဲခြင်းကျင့်ဖို့ကိုကရွန်တေနပြုသောရှင်ယဟန်သာမဏေသည်တထုသာသနာမြတ်စွာဘုရားရဲ့သာသနာတော်ကိုကတံပြုအပ်သည့်ဟောတိဖြစ်၏ တမျက်စိလဲတဲ့ကျင့်ဝတ်ကိုဘုရားရှင်ကြီးချီးမွမ်းတော်မူကြတယ်။ဒါကြောင့်တမျက်စိလဲတဲ့ကိုရင်တမျက်စိလဲတဲ့ယဟန်အဲ့ဒီပုဂ္ဂိုလ်ဟာတမျက်စိလဲတဲ့သူဘယ်သူမှဆိုပေါ့တမျက်စိလဲတဲ့ပုဂ္ဂိုလ်ဟာမြတ်စွာဘုရားသာသနာကိုပြုရရောက်တယ်ဘုရားသာသနာပြုနေတဲ့ပုဂ္ဂိုလ်ပဲ သာသနာပြုပုဂ္ဂိုလ်သာသနာပြုပုဂ္ဂိုလ်ဆိုပြီးတော့တချို့ကကိုကိုကိုလည်းနာမည်တက်ကြသူများကလည်းအမွန်တင်ညကင်မွန်တက်ကြဘုရားတွေတည်ကြစသည်ပေါ့ဒီလိုမျိုးကိုသာသနာပြုပုဂ္ဂိုလ်စသဖြင့်ခေါ်ပြောဆိုနေကြအခုပရိဝါအထကရာကတော့သာသနာပြုပုဂ္ဂိုလ်ဆိုတာတမျက်စိလဲနေတဲ့ပုဂ္ဂိုလ်ပဲတဲ့ သာသနာပြုတယ်ဆိုတာဘုရားရဲ့အဆုံးအမကိုလိုက်နာတာပါပဲဘုရားရဲ့အဆုံးအမကိုလိုက်နာနေတဲ့ပုဂ္ဂိုလ်တဲ့ခုနစကားရရဲ့ပြောင်းမြန်တွေးကြည့်မယ်ဆိုရင်ဤတမျက်စိလဲတဲ့ခြင်းမကိုဘုရားရှင်နေချီးမွမ်းတော်မူအပ်တယ်အဲ့ဒီစကားရကိုပြောင်းမြန်တွေးကြည့်မယ်ဆိုရင်ဒီတမျက်စိမလဲတာကိုဘုရားရှင်နေ ကဲ့ရဲ့တော်မူကြတယ်အပြစ်တင်တော်မူကြတယ်ရှုံချတော်မူကြတယ်အဲ့ဒီလိုအတိပ္ပယ်ရောက်တယ်အဲ့ဒီတမျက်စိလဲတဲ့ကျင့်ဝတ်ကိုမပြုလုပ်တဲ့သူဟာမြတ်စွာဘုရားအဆုံးအမကိုလိုက်နာကျင့်သုံးရမရောက်ဘူးသာသနာပြုတဲ့ပုဂ္ဂိုလ်မဟုတ်ဘူးပေါ့သာသနာမပြုနိုင်တဲ့ပုဂ္ဂိုလ်ပဲတမျက်စိမလဲနိုင်တဲ့ပုဂ္ဂိုလ်သာသနာမပြုနိုင်တဲ့ပုဂ္ဂိုလ်ပဲ အဲ့ဒီလိုအထိပ္ပယ်ယူဆရင်ပြောင်းမြန်ယူဆရင်ယူဆလို့ရတယ်တမျက်စိလဲတဲ့ကျင်းဝတ်ကိုဘုရားရှင်ကြီးချီးမွမ်းတော်မူကြတယ်ဆိုတဲ့စကားအရဒီနေရာမှာဆရာတော်ဥပုပ်မိန့်တော်မူခဲ့တယ်ဆုံးမတော်မူခဲ့တယ်ဆိုတဲ့စကားလေးပေါ်လာတယ်အဲ့ဒီစကားလေးကတော့ဘာလဲဆိုတော့ ဘသူမချီးမွမ်းချီးမွမ်းဘုရားချီးမွမ်းအောင်နေဘသူကဲ့ရဲ့ကဲ့ရဲ့ဘုရားမကဲ့ရဲ့အောင်နေအဲ့ဒီစကားလေးပေါ်လာသူမျက်စိလဲတဲ့ဆိုရင်ဘုရားချီးမွမ်းတော်မူတယ်သူမျက်စိမလဲဘူးဆိုရင်ဘုရားကဲ့ရဲ့တော်မူတယ်ဒါကြောင့်ဘုရားကဲ့ရဲ့ခံရပြီဆိုရင်အမတန်သတိထားရမယ်ကိစ္စပဲပေါ်ပေါ်တန်တန်လေးတွေးရမယ်ကိစ္စမဟုတ်ဘူး ပို့ဖို့တဏ္ဍန်လေးသဘောထားရမယ့်ကိစ္စမဟုတ်ဘူးပို့ဖို့တဏ္ဍန်လေးပြုမှုရမယ့်ကိစ္စမဟုတ်ဘူးအင်မတန်အရေးကြီးတယ်ဘုရားကကရဟိတဗံကရဟတိပတန်တိတဗံပတန်တတိတဲ့ကိရတိုက်တဲ့ကိစ္စအရာဝတ္ထုဆိုဘုရားကကိရတော်မူတယ်ချီးမွမ်းတိုက်တဲ့အရာဆိုလို့ရှိရင်ဘုရားကချီးမွမ်းတော်မူတယ်တမျက်စိလဲတဲ့ ကိစ္စချီးမွမ်းတတ်တဲ့ကိစ္စဖြစ်တဲ့အတွက်ဘုရားရှင်ချီးမွမ်းတော်မူတယ်ဘုရားရှင်တပါးတည်းမဟုတ်ပါဘူးဘုရားရှင်ဒီအနန္တဘုရားရှင်ဒီအဆုံးပိုင်းခြားမရှိတဲ့ဘုရားရှင်တိုင်းဘုရားရှင်တိုင်းပေါ်လို့ဆုံးပိုင်းခြားမရှိတဲ့ဘုရားရှင်ဒီချီးမွမ်းတော်မူတဲ့ကိစ္စဘုဒ္ဓေဟိဝဏိတံနဲ့ဘုရားရှင်တိုင်းဘုရားရှင်တိုင်းချီးမွမ်းတဲ့ကိစ္စတဲ့သီသီမွားမွားကိစ္စမဟုတ်ဘူးအစဉ်အတန်းအစဉ်အတန်းနှိမ့်တဲ့ကိစ္စမဟုတ်ဘူးဒီမျိုးစီးရတဲ့ကိစ္စ အမတန်အဆင်အတန်မြင့်တဲ့ကိစ္စဘုရားရှင်ကြီးချီးမွမ်းရတဲ့ကိစ္စဘုရားရှင်နဲ့ဘုရားရှင်နဲ့ချီးမွမ်းခံရတဲ့ကိစ္စဒါကြောင့်ဘယ်သူမချီးမွမ်းချီးမွမ်းဘုရားရှင်ချီးမွမ်းခံရတဲ့အလုပ်ပါအမတန်မြင့်မြတ်တဲ့အလုပ်အမတန်အထက်တန်းကြတဲ့အလုပ်အမတန်ကြိုးကြီးတဲ့အလုပ်အမတန်ရင့်ပါတဲ့အလုပ်အဲ့ဒီအလုပ်အလုပ်ပဲဆိုတာနားလေသဘောပေါက်လို့ရတယ်ဇာလန်ရှိခဲ့တယ် ဘုရားလက်ထက်ကအရှင်သာရိပုတ္တရာကြီးကိမွန်တာကြွပြီးကိမွန်တာတောင်းကြွပြီးတော့တောင်းဝမ်းတစ်ခုမှာနိရောဓတမပတ်ဝင်စားတော်မူတဲ့အဲဒီဝင်စားမှုတော်မူတဲ့အခါမှာနိရောဓသမပံဝင်စားတဲ့သူထိုင်တဲ့နေရာမှာတမျက်စီမလဲပဲနဲ့သူထိုင်မိတယ်အဲဒါကိုမြတ်စွာဘုရားက တကူတော်နဲ့လှမ်းကြည့်လိုက်တဲ့အခါမြင်တော်မူတဲ့သိတော်မူတဲ့မြင်သွားသိသွားတဲ့အခါတော့ဘုရားကောင်းကင်ခီးနဲ့တကူနဲ့ကြွကြွလာပြီးတော့အရှင်သာရိပုတ္တရာတမျက်စိမလဲပဲနဲ့ထိုင်းနေတဲ့နေရာကိုခြေရတော်ချပြီးတော့မြင်သွားအောင်ခြေရတော်ချထားခဲ့အရှင်သာရိပုတ္တရာကနိရောဓသမဘက်ကထတဲ့အခါတော့ဘုရားရဲ့ခြေတော်ရာကိုမြင်ရဘုရားခြေတော်ရာဆိုတော့သူကကောင်းကောင်းသိတာဟုတ် ဘုရားရှိတော်ရာလည်းမြင်လိုက်ရောအရှင်သာရိပုတ္တရာကြီးမှာဘယ်လိုဖြစ်သွားတော့ဆိုတော့စာလေးကပေါ်ပြတာဘလဝခိရတမံပစ္စုထာပိတဝါအရှင်သာရိပုတ္တရာကြီးမှာအကြီးအကျယ်ရှက်သွားတယ်အကြီးအကျယ်လည်းကြောက်သွားတယ်ဒေါသကြောက်တော့မဟုတ်ဘူးပေါ့တံဝေကဆိုတာထိတ်လန့်တုန်လှုပ်တော့အရှက်အကြီးအကျယ်ရသွားတယ်အကြောက်အကြီးအကျယ်ဖြစ်သွားတယ် ပြစ်သွားပြီးတော့ဇန်နုကေဟိပဋိဌာယတဲ့ဒုနှစ်ပတ်နဲ့ထောက်တက်ပြီးတော့ဟောငါဘုရားထံသွားမယ်ဘုရားထံသွားတဲ့ကငါ့ကိုဘုရားကအပြစ်တင်တော်မူတော့မှာပဲအဲဒီလိုတွေးဘုရားထံသွားတာပါပဲရှေ့ဖို့ပြီးတော့မြတ်စွာဘုရားသာရိပုတ္တရာပဲသွားနေတာတော့အဲဒီလိုဒီလိုရသမပါသွားပြီးတော့ဟိမွန်တတောင်း တောင်ကတောင်ဝမ်းတစ်ခုမှာနိရောဓသမကသွားဝင်စားနေပါတယ်ဖေရအင်းသာရိပုတ္တရာငါဖေရရဲ့လက်ရတော်အရာမှာတီးနေတဲ့ငါဖေရသားတော်ယဟန်တစ်ပါးကမိမိထိုင်တဲ့နေရာမှာတမျက်စိမလဲပဲနဲ့ထိုင်နေဆိုတာတင့်တော်ပါမလားမတင့်တော်ဘူးသာရိပုတ္တရာမတင့်တော်ဘူးအဲဒီလိုမိန့်တော်မူလိုက် မိန့်တော်မူတဲ့အခါတော့ရှင်သာရိပုတ္တရာကြီးကအဲ့ဒီအချိန်ကစပြီးသူထိုင်တော့မယ်နေရာသူနေတော့မယ်နေရာဆိုတမျက်စိမလဲပဲနဲ့ဘယ်တော့ခါမှဘယ်တော့ခါမှမထိုင်တော့အောက်ထေဆုံးအဖြစ်နဲ့သူသင်္ကန်းယုံပြီးလို့သင်္ကန်းသင်္ကန်းမှာအနဘာတိတက်ရတာကိုအနဘာတိအဲတက်ထားတဲ့အနဘာတိလေးကိုဖြီးတဲ့နေရာလေးမှာတော့ အဲခြေထောက်နဲ့တကအမိုက်ရှိလို့ရှိရင်အမိုက်ကိုရက်တယ်ရှင်းနေပြီးမှသူအဲ့ဒီအနုပါတိကိုဖြုတ်တယ်အဲ့ဒီကိစ္စပေါ်ခဲ့အဲ့ဒီမှာတမျက်စိမလဲတာကိုဘုရားမကြိုက်တာကိုသူသားကြီးသူသားကြီးဖြစ်တဲ့ရှင်သာရိပုတ္တရာကိုတော့မြတ်စွာဘုရားတတိပိဆုံးမတော်မူခဲ့တယ် ဘုရားကခန္ဓကဝတ်ထဲမှာဥပိ္ပဇာယဝတ်ထဲမှာလည်းပဲပါမိန်တော်မူခဲ့တာပဲအာစရိယဝတ်ထဲမှာလည်းမိန်တော်မူခဲ့တာပဲဒိနာတနာဝတ်မှာလည်းမိန်တော်မူခဲ့တာပဲတမျက်စီလေးပေါ့အန္တိဝါတိကဝတ်တို့တတိဝိဟာရိကဝတ်တို့ဒီထဲမှာလည်းပဲတန်ရှင်းရေးလုပ်ဖို့ဒါတွေလည်းပဲမိန်တော်မူတာတွေ့ရတာပါအဲ့ဒီလိုမိန်ပြီးတော့ ဒီတတ်တုတ်တန်ထဲမှာပါတဲ့ဂါထာပေါ့လေရှိကပညာရှိသူတော်ကောင်းကြီးတွေရှင်းသွားကြတဲ့ဂါထာလေးတွေအများသိကြပြီးသားပါပဲကိုယ်လေးကစပြီးတော့ကြက်ကြရရှင်ကျိုးအကြက်လို့ရှင်ကိခိယကြက်ရင်သုဒ္ဓတခဏကဝခဏကဝ14ပါးကြက်အဲအဲ့ဒီဂါထာလည်းပါရဲ့ကောင်းတာကိုအဲ့ဒီဂါထာဘုဒ္ဓံအပရိပူရင်တောသီလနာပရိပူရတိ ခုနကဓမျက်စိလဲခြင်းစတဲ့ကျင့်ဝတ်ဒီပေါ်ကြီးဒေနာတနာကိုလည်းဟုတ်ရဲ့ဥပိ္ပစာယကိုလည်းဟုတ်ရဲ့အာစရိယကိုလည်းဟုတ်ရဲ့အဲ့ဒီလိုဝတ်တည်မဖြစ်ကျင်ရင်သီလမပြည့်စုံပါဘူးတဲ့ဖြစ်ကျင်ရမကျင့်ဝတ်ဒီထဲမှာတစ်ခုကသစီစီဝရတိဏံဟောတိအကယ်၍သင်္ကန်းချွေးစုံနေမယ်ဆိုရင်စီဝရံ ဥနေမုဒံဥနေဩတာပိတဗံတဲ့အဲ့ဒီချွေးဆူနေတဲ့သင်္ကန်းကိုလေကူထဲမှာခဏလှမ်းရမယ်နာစဥနေနိတရှိတဗံနေကူထဲမှာအကြာကြီးမလားမထားထိုက်ဘူးတဲ့စီဝရံသင်္ကရိတဗံသင်္ကန်းခောက်ရမယ်သင်္ကန်း၆သွားပြီဆိုရင်သင်္ကန်းရုပ်တဲ့အလေးအထားဘုရားဘုရားပြုလုပ်ခိုင်းခဲ့တဲ့အလေးအထားကောင်းပဲ 6ရေကိုယ်သင်္ကန်း6ရေရုပ်ရတယ်ဒီတိုင်းပြင်မထားရဘူးဒီပြစ်ထားတဲ့အလေးထားတော့ဘုရားကြိုက်တဲ့အလေးထားတော့မဟုတ်ဘူးဘုရားကသင်္ကန်းခေါ်ရမယ်တဲ့နေဦးထဲမှာကြာကြီးမထားဘူးတဲ့ဟောနနာနိတရှိတတ်ပါနာဆိုတဲ့စကားလုံးနဲ့မိန့်တော်မူထားတဲ့ကိစ္စဖြစ်လေတော့အဲ့ဒါဟာလည်းပဲအပြစ်မကင်းဘူးကိုရင်ဆိုရင်လည်းတန်ခိုက်တယ်ယဟန်ဆိုရင်လည်းဒုက္ခအပတင်တယ်ယထယထ နာကာရိနပฏิတိရောကရိယတိတထတထဒုက္ကတံတိအယံခန္ဓကဓမ္မတာတဲ့မဟာဝါအထကထာမှာရေးသားထားတဲ့ဟာကိုမဟာကဏ္ဍဆရာတော်ဘုရားကြီးကဂါထာလေးတီးကုန်းထားနတ္တရာနဲ့တားမြစ်ထားတဲ့ကိစ္စမှန်သမျှတဲ့အပြစ်တင်တာဘာအပြစ်တင်တယ်လဲဆိုတော့ဒုက္ခအပတင်နေအဲ့ဒါခန္ဓာကဝမှာလာတဲ့ထုံးစံဓမ္မတာပါပဲဒါကြောင့်ဝကြီးဝငယ်ကို မဖြစ်ခြင်းနဲ့ရှင်သာမဏေယဟန်အဲ့ဒီပုဂ္ဂိုလ်ကြီးအာတဲ့သီလကိုလည်းပဲဖြစ်ခြင်းရမရောက်ပါဘူးတဲ့အတုဒ္ဒသီလောဒုပ္ပညောစိတ်တေကက္ခဏဝိန္ဒတိသီလမစင်ကြယ်ဘူးပညာမရှိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာစိတ်တည်ကြည်မှုတမာရီလည်းမရပါဘူးတဲ့ဝိခိတစိတ်တော်နေကေကောသမ္မာဓမ္မနပတ္တိ စိတ်ကပြန့်လွင့်နေမယ်တည်ကြည်မှုမရှိဘူးဆိုရင်တမာရီမရဘူးဆိုရင်အဲ့ဒီကိုရင်အဲ့ဒီယဟန်ပညာလည်းမဖြစ်တော့ဘူးတဲ့ပညာလေးဆိုတော့ဝိပဿနာပညာမဲ့ပညာကိုပညာပေါ့အဲ့ဒီပညာတွေလည်းမဖြစ်တော့ဘူးတဲ့အပတ္တမာနောတတ္တမံဒုက္ခာနပရိမုစ္စတိအဲ့ဒီလိုအတိအမြင်တွေသူတော်ကောင်းတရားကိုမြင်တဲ့အတိအမြင်တွေမရှိတော့ဘူးဆိုရင်ဆင်းရဲတွေကမလွတ်ရဘူး ဆင်းရဲတွေနဲ့လုံးချလဲနေတော့မှာပဲဆင်းရဲပြီးဆင်းရဲဆင်းရဲပြီးဆင်းရဲနဲ့သန္တရာဆင်းရဲကြီးတွေကလွတ်ထွက်နိုင်မှာမဟုတ်တော့ဘူးတဲ့အဲ့ဒါကတော့ဘုကြီးဝငယ်မဖြစ်ကျင်လို့ရှိရင်ဆိုးကျိုးတွေရနိုင်တာကိုရေးသားထားတဲ့စကားရက်တွေပေါ့ဘုကြီးဝငယ်ဖြစ်ကျင်ရင်တော့ဘယ်လိုကောင်းကျိုးတွေရတယ်လဲပြောင်းမြန်မှာပဲအဲ့ဆိုးကျိုးရတာလေးကိုပဲအများကရတယ် ကောင်းကျိုးရတာလေးကိုတော့အများကရအောင်အဲဒီဆရာတော်ကြီးတွေကလည်းရှင်ကျိုးဝစသည်ထဲမှာထည့်မထားတော့အဲ့ဒါလေးတော့အရာနည်းကြတာပေါ့လေယံဝတံပရိပူရင်တော့သီလံပိပရိပူရတိယံအကျင့်တမြက်လဲကြီးတမြက်လဲချင်းစသည်သင်္ကန်း6ရင်ရုပ်ရှင်စသည်အဲအဲ့ဒီလိုစတဲ့ခန္ဓာကဝတ်မှာလာတဲ့ကျင့်ဝတ်တွေကိုဖြည့်ခြင်းတဲ့ပုဂ္ဂိုလ်ဟာသီလကိုလည်းပဲဖြည့်ခြင်း တဲ့ပုဂ္ဂိုလ်ဖြစ်တာပါပဲဝိတုဒ္ဓသီလောတုတ်ပင်ညောစိတ်တေကကံပိဝိန္ဒတိသီလစင်ကြယ်နေပြီဆိုရင်ဝကြီးဝငယ်တွေပြည့်စုံဝကြီးဝငယ်တွေကိုပြုလုပ်လို့သီလစင်ကြယ်နေပြီဆိုရင်အသိပညာရှိတဲ့အဲ့ဒီပုဂ္ဂိုလ်ဟာစိတ်တည်ကြည်မှုတမာရီကိုလည်းရတော့တာပါပဲကောင်းကျိုးတွေကိုဘုရားက အဲမထေမြတ်ကြီးတွေကဘုရားစကားတော်နဲ့အညီမိဟတော်မူကြရေးသားတော်မူခဲ့ကြဝိတုဒ္ဓတိလောတပ္ပညောစိတ်တေကကံပိဝိန္ဒတိအဝိခိတစိတ်တော်ဧကေကောသမ္မာဓမ္မံဝိပတ္တတိစိတ်တည်ကြည်လာပြီတမာရီတွေရလာပြီမပြန့်လွင့်တော့ဘူးဆိုလို့ရှိရင်အဲ့ဒီကိုရင်အဲ့ဒီဥစဉ်ဟာအဲ့ဒီယဟပညာတွေဖြစ်ပေါ်လာတော့တာပဲတဲ့အသိဉာဏ်ပညာတွေဖြစ်ပေါ်လာတော့တာပဲတဲ့ဝိပဿနာပညာမဲ့ပညာကုပညာ ရလာတော့တာပဲတံပတ္တမနောတတ္တမံဒုက္ခသောပရိမုစတိအဲ့ဒီအသိပညာတွေရလာပြီသူတော်ကောင်းတရားတွေကိုသိမြင်လာပြီဆိုရင်ဆင်းရဲကအဲ့ဒီကိုရင်အဲ့ဒီယဟန်ဟာလွတ်မြောက်တော့တာပဲဒါဝကြီးုံနဲ့ဖြစ်ကျင်ရခြင်းရဲ့ကောင်းကျိုးတွေဝကြီးုံနဲ့မဖြစ်ကျင်ရခြင်းရဲ့ဆိုးကျိုးတွေအဲ့ဒါတွေပေါ်ပြထားတဲ့စကားပါပဲနောက်စကားလေးတစ်ခုကလည်းမှတ်သားစရာကောင်းတယ်ကျင့်သုံးစရာကောင်းတယ် အဲရအောင်လဲအဲကြက်မှတ်ထားဖို့ကောင်းတယ်မိမိဘဝတစ်သက်တာမှာတန်ဖိုးမဖြတ်နိုင်တဲ့စကားလေးအဲအလိုရှိတဲ့ပုဂ္ဂိုလ်လည်းကိုကပြန်ပြီးတော့ဓမ္မဒါနပြုနိုင်တယ်တဆင့်ပြန်ပြီးတော့မျှဝေနိုင်ကုကုသိုလ်ပြုနိုင်ဓမ္မဒေသနာကုသိုလ်ဓမ္မဒါနကုသိုလ်ပြုနိုင်တယ်ယတဝိဟာရဝတ္တိတုတမစာရောနဝိစတိ ပရိဟာယတိဗုဒ္ဓိယာကာလပခေဝစန္တိမာတဲ့မဟာကဏ္ဍဆရာတော်ကြီးကကထာတန်လာပတိတ်ခါဆိုတဲ့စာအုပ်ရေးသားခဲ့အဲ့ဒီစာအုပ်မှာဒီဂါထာလေးတွေ့ရတယ်အင်မတန်ကောင်းတာပါပဲမဟာကဏ္ဍဆရာတော်ကြီးရေးခဲ့တယ်အဲ့ဒီစာသားလေးဟာတန်ဖိုးဖြတ်လို့မရဘူးအင်မတန်ကောင်းတယ်ဘာလဲဆိုတော့အတိပ္ပယ်က ယတ္တအကျင်ပုဂ္ဂိုလ်ယတ္တဝိဟာရဝတ္တိသူယတ္တအကျင်ယဟန်ဤအကျင်သာမဏေဤဝိဟာရဝတ္တိသူကြောင်းဝတ္တရားတို့၌တမစာရောလေလေစားစားပြုကျင့်ခြင်းသည်တဲ့ကောင်းစွာပြုကျင့်ခြင်းသည်နဝိသတိမရှိတမစာရောနဝိသတိပရိဟာယတိဟုတ်တိယ ကာလပက္ခေဝစန္ဒီမာကာလပက္ခဆိုတာလာစုပ်လာစုပ်ပက္ခမှာစန္ဒီမာကောင်းကင်ဘဝလာမင်းကြီးဟာပရိဟာယတိတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းယော့ယော့ယော့ယော့သွားတယ်ရုပ်ရုပ်ရုပ်ရုပ်သွားတယ်တိတိတိတိသွားတယ်အဲ့ဒီလာစုပ်အချိန်အခါမှာကောင်းကင်မှာထွက်နေတဲ့လလိုပါပဲကြောင်းမှာပြုလုပ်တဲ့ပြုလုပ်ထိုက်တဲ့ ကြောင်းဝတရားတွေမကြည်ပြွန်တဲ့ပုဂ္ဂိုလ်ဟာလေးလေးစားစားမလုပ်တဲ့ပုဂ္ဂိုလ်ဟာကောင်းကောင်းမလုပ်တဲ့ပုဂ္ဂိုလ်ဟာဆုပ်ယုပ်တယ်တာသနာတော်မှာဆုပ်ယုပ်တယ်မိမိဘဝတိုးတက်ရေးအတွက်ဆုပ်ယုပ်တယ်နပရိဧပရိဟာယတိဘုဒ္ဓရာဘုဒ္ဓရာជីវာချင်းမှာပရိဟာယတိဆုပ်ယုပ်သွားတယ်ជីវာနေတဲ့ပုဂ္ဂိုလ်တွေထဲမှာအဲ့လိုပုဂ္ဂိုလ်မျိုးမပါတော့အောင်မြင်နေတဲ့ပုဂ္ဂိုလ်တွေထဲမှာလည်းအဲ့ဒီပုဂ္ဂိုလ်မျိုးမပါတော့ အဲကြီးပွားခြင်းရင်ကြည်ပြွန်ရတယ်ကြည်ပြွန်မှကြီးပွားတယ်ဘာကြည်ပြွန်ရမှာတော့ကျောင်းဝတရားကြည်ပြွန်ရတယ်ကျောင်းဝတရားကြည်ပြွန်လို့ရှိရင်အဲသူ့ဘာသူအလိုလိုကြီးပွားလာတာပဲအဲ့ဒီစကားလေးကအမတန်ကောင်းတယ်အမတန်ကောင်းတယ်အမတန်မှတ်သားရကို့မှာအဲ့ဒီကောင်းတဲ့အလေးအထအားနဲ့နေသေးရင်အားကောင်းအောင်ကြိုးစားရမယ်မရှိရင်ရှိအောင်ကြိုးစားရမယ် အဲအဲ့ဒီလိုကိုယ့်ကိုယ်ကိုသတိထားပြီးတော့အဲ့ဒီဆရာတော်ကြီးရေးသားထားတဲ့အဲ့ဒီဆုံးမချက်အဲလက်တွေ့ကိုယ့်ဘဝမှာကျင့်သုံးကြည့်ရင်အမတန်အကျိုးကြီးမားတယ်ဆိုတာသဘောပေါက်နားလည်လို့ရတယ်ကြီးပွားခြင်းကြီးပြင်းရတယ်ကျောင်းဝတရားကိုနဲ့မဆိုင်ကလေးမနေရဘူးဧည့်သည်နေမနေရဘူးအာဂန္ဓုနေမနေမနေရဘူးမိသားစုစိတ်ဓာတ်နဲ့ အဲကြောက်ကိုတရားငါ့ကိုတရားပဲလို့ဒီလိုနားလည်ပြီးဒီလိုစိတ်လေးတွေမွေးပြီးတော့လုံနိုင်ရတယ်လုံတက်ရတယ်လုံချင်ရတယ်ယတဝိဟာရဝတ္တေတုတမစာရောတံဝိဇတိပြောင်းမြန်ကနာတော့ဟာယတိဟုတ်တိယာတုတ်ကပက္ခေဝစန္ဒီမာအိဗေကပြောင်းမြန်မယ် ယတ္တာကျင်ယဟန်အကျင်သာမဏေဤဝိဟာရဝတ္တိသူကျောင်းဝတရားတို့၌တမစာရောကောင်းစွာပြုကျင့်ခြင်းသည်လေးလေးဆဆပြုကျင့်ခြင်းသည်ယိုယိုတည်တည်ပြုကျင့်ခြင်းသည်တန်ဝိသတိကောင်းကောင်းကြီးရှိ၍နေ၏တုတ်ကပက္ခိတဲ့လာဇံပက္ခမှာစန္ဒီမှာဤဝကောင်းကင်ဘောကလာမင်းလိုပါပဲလာမင်းဟာ လာဇန်အခါဆိုလို့ရှိရင်လာတူတူတူတူတူတူလာတာပဲအဲ့ဒီလိုပါပဲဝုဒ္ဓိယာကြီးပွားခြင်းမှာနာတော့ထူသာမဏေထူယဟန်ဒီနာဟာယတိမဆုံးရုပ်ဘူးတဲ့တိုးတက်မယ်ကြီးပွားမယ်တဲ့ကြောင့်ဝတရားတွေကိုကောင်းကောင်းကြည်ဖြူနဲ့လေးလေးစားစားလုပ်တဲ့လူလူချင်းချင်းလုပ်တဲ့ပုဂ္ဂိုလ်ဟာကြီးပွားတယ်တိုးတက်တယ်အောင်မြင်တယ်ဟုတ်တယ်ဘယ်နေရာပဲသွားနေသည် ဘယ်နေရာပဲသွားနေနေဒီစကားလေးတွေကိုနားထဲမှာအမြဲကြားရောက်ပြီးတော့ဥထိပ်ရွယ်ပန်းစင်းပြီးတော့လိုက်နာကျင့်သုံးနိုင်အောင်ကြိုးစားရတယ်အဲ့ဒီလိုလိုက်နာကျင့်သုံးနိုင်အောင်ကြိုးစားရင်မိမိတို့ဘဝတလျောက်မှာဒီကျင့်ဖို့ဒီဒီအဆုံးအမရဲ့အကျိုးတရားတွေမိမိတို့လက်တွေ့သိမြင်လာလိမ့်မယ်လက်တွေ့ခံစားလာရလိမ့်မယ်မိမိကိုယ်တွေဖြစ်လာလိမ့်မယ်ဒါကြောင့်ဒီဂါထာနှစ်ပုဒ်ရဲ့ အတိပ္ပယ်အချုပ်ကတော့ကြီးပွားခြင်းကြေပြွန်ရတယ်အဲအဲ့ဒီလိုကြေပြွန်လို့ရှိရင်တောင်ကိုတရားကြေပြွန်လို့ရှိရင်လာစမ်းအခါမှာလာလေးဟာတူတူတူတူတူတူလာဟာတူတူတူတူလာတယ်လို့ပါပဲជីជីជីជីလာတယ်လို့ပါပဲမိမိရဲ့ကောင်းချိုးတွေတူတူတူတူလာလိမ့်မယ်မိမိရဲ့ကောင်းချိုးတွေជីជីជីជីလာလိမ့်မယ်ជីချေတဲ့ကောင်းချိုးကြီးတွေရလာလိမ့်မယ် ဒါကြောင့်ကျောင်းဝန်တရားကြီးကြည်ပြအောင်ကြိုးစားနိုင်အောင်ငါတို့ကြိုးစားမယ်ဘုရားအဆုံးအမဖြစ်တဲ့ဒိနာတနာဝဆတဲ့ခန္ဓာကဝတ္တီကိုငါတို့လီလီစာသာလူလူချင်းချင်းနဲ့ကြိုးစားကြမယ်အဲ့ဒီလိုဆိုလို့ရှိရင်ဘုရားအချင်းမွန်ခံရတဲ့ပုဂ္ဂိုလ်တွေဖြစ်လာမယ်ဘုရားအချင်းမွန်ခံရတဲ့ပုဂ္ဂိုလ်ဆိုတာတာမန်ပုဂ္ဂိုလ်မဟုတ်တော့ဘူးထူးခြားတဲ့ပုဂ္ဂိုလ်ဖြစ်သွားပြီ လိမ့်ကြတဲ့ပုဂ္ဂိုလ်မဟုတ်ဘူးအစဉ်တမ်းမြင့်တဲ့ပုဂ္ဂိုလ်ဖြစ်သွားပြီအဲပြီးပတ်ဝန်းကျင်မလူလားမနှစ်သက်စရာ ပုဂ္ဂိုလ်မဖြစ်တော့ဘူးပြီးပတ်ဝန်းကျင်လည်းပဲလူလားတဲ့နှစ်သက်တဲ့မြတ်နိုးတဲ့တန်ဖိုးထားခံရတဲ့အလေးစားခံရတဲ့ပုဂ္ဂိုလ်ဖြစ်သွားတော့တာပဲအဲဒီတော့အမတန်အကျိုးကြီးတဲ့အဲဒီဟိုကြီးဝန်းရဲ့ပုလိခန္ဓကဝတ်လာကျင့်ဝတ်တွေကိုငါတို့ဖြည့်ကျင့်ရမယ်လို့အဲဒီလိုနှလုံးသွင်းပြီးတော့ ကိုစီကိုစီဖြစ်ကျင်ကြ၏မိမိတို့ဘဝတောက်ပါတဲ့တောက်ပါတောက်ပြောင်းတဲ့တောက်ပြောင်းစီပင်တဲ့စီပင်တိုးတက်တဲ့တိုးတက်ကြီးပွားတဲ့ကြီးပွားဒီအကျိုးတရားတွေကိုယ်တို့အတိအကျခံစားနိုင်ကြပါလိမ့်မယ်